ယောရှုမှတ်စာအခန်းကြီး7အငယ်1မှ6ယော်ဒန်မြစ်အရှိနေထွက်ရာဘက်၌အာနုံမြစ်မှဆ၍ဟေရမုန်တောင်တိုင်အောင် အရှိလွင်ပြင်ရှိသည်မြပါလေဣဒရလအမျိုးသားတို့သည်လှုပ်ကြံ၍တိမ့်ယူသောပြည်ကိုအစိုးရသောမင်းကြီးများဟုမူကားအာနုံမြို့ အနားမှ အာရောမြို့မြစ်တဝက်ဂိလပီတဝက်မှဆ၍အာမုံပြည်စွန်း အပိုင်းခြားရဘုတ်မြစ်တိုင်အောင်၎င်းအရှိမျက်နာ၌လွင်ပြင်မှဆ၍ဂင်ဒီတရစ်အိုင်နှင့်လွင်ပြင်အိုင်ဒီဟုသောတောတုံအိုင်အရှိဘက်ဘက်ရှိရှိမုတ်မြို့သို့တွားရလန်းအာစုတ်ပိတကာမြို့အနာတောင်မျက်နာမှ လာရလန်းတိုင်အောင်၎င်းအစိုးရ၍ဟေရှပုံမြို့၌နေသော အာမောရိရှင်ဘီရင်ရှိဟုန်တပါဟေရမုန်တောင်နှင့်တာလကပြည်ကို၎င်း ဂေရှုရိလူမာခတိလူနေသောပြည်စွန်းတိုင်အောင်ဗာရှံပြည်တလျှောက်လုံးကို၎င်းဟေရှဘုံရှင်ဘီရင်ရှိဟုန်ပိုင်သော နိုင်ငံစွန်းတိုင်အောင်ဂိလက်ပြည်တဝက်ကို၎င်းအစိုးရ၍အာရှတရုတ်မြို့အေဒရီမြို့၌နေသော အလွန်ကြီးမားသော လူမျိုးတဲကကြံကျွင်းသောသူဗာရှံရှင်ဘီရင်ဩကတပါထိုရှင်ဘီရင်နှစ်ပါးကိုသာဝရဖျား၏ကျွန် မောရှေနှင့်ဣသရေလအမျိုးသားတို့သည်လှုပ်ကြံ၍ဒါဝရဖျား၏ကျွန်မောရှေသည်သူတို့ပြည်ကိုရုဘင်အမျိုးဂတ်အမျိုးမနာရှေအမျိုးတဝက်တို့အားအပိုင်ပေးလေ၏အငယ်9မှ24ယော်ဒန်မြစ်အနောက်ဘက်မှလေဗနုန်ချိုင်း၌ရှိသောဘာလကတ်မြို့မှစ၍စီရလန်တွင်ရှိသောဟာလက်တောင်တိုင်အောင် တောင်ပေါ်အရက် ကြိမ်တဲ့အရာလွင်ပြင်အရာစမ်းရည်တွင်အရာတောအရာတောင်မျက်နှာအရာဟိတ်တိလူအာမောရိလူခာနနီလူဖေရစီလူဟိဝိလူယေဗုတိလူနေရာယောရှုနှင့်ဣဒရေလအမျိုးသားလှုပ်ကြံ၍ယောရှုသည်ဣဒရေလအမျိုးအနွယ်အသီးသီးတို့အားအပိုင်ပေးသောပြည်ကိုအစိုးရသော မင်းကြီးများဟုမူကား ယေရိခေါမင်းကြီးတပါဘေသလမြို့အနားမှာအာဤမင်းကြီးတပါယေရုရှလင်မင်းကြီးတပါဟေဗြုန်မင်းကြီးတပါယာမုတ်မင်းကြီးတပါလာခိရှမင်းကြီးတပါအေဂလုမင်းကြီးတပါဂေဇာမင်းကြီးတပါဒေဗိရမင်းကြီးတပါဂေဒာမင်းကြီးတပါဟောမာမင်းကြီးတပါအာရတ်မင်းကြီးတပါလိဗနမင်းကြီးတပါအဒုလန်မင်းကြီးတပါ မက္ကဒာမင်းကြီးတပါဘေတလမင်းကြီးတပါတာပွာမင်းကြီးတပါဟေဖာမင်းကြီးတပါအာဘက်မင်းကြီးတပါလာရှယုံမင်းကြီးတပါမာဒုံမင်းကြီးတပါဟာဇော်မင်းကြီးတပါရှိမယုံမင်းကြီးတပါအာခရှက်မင်းကြီးတပါတာနဲ့မင်းကြီးတပါမေကင်ဒွန်မင်းကြီးတပါဂေဒီရှမင်းကြီးတပါကရင်မေလတောင်ပေါ်မှာယောကနံမင်းကြီးတပါ ဒေါရပြည်နယ်မှာဒေါရမင်းကြီးတပါး၊ဂိလဂါလပြည်မှာဂေါအိမ်မင်းကြီးတပါး၊တိရဇမင်းကြီးတပါး၊မင်းကြီးပေါင်းသုံးဆယ်တပါးတည်း